န်းကြီး49အငယ်1မှ6တကြွန်းတနိုင်ငံအရက်တို့ငါစကားကိုကြားကြလော့ဝေးစွာသော လူမျိုးတို့စိစိနားထောင်ကြလော့ငါဖွားစားကပင်သာရဖျားသည်ငါကိုခေါ်တော်မူ၏အမိဝန်တဲမှဆ၍ငါဤနာမကိုမှတ်တော်မူ၏ငါနှုတ်ကိုထက်သောဓာကဲ့သို့ဖြစ်စေ၍လက်တော်အရေး၌ဖုံးထားတော်မူ၏ ငါကိုလည်းဥသစ်သောစီးသွာဖြစ်စေ၍မိမိမြားတော့ထဲမှဝှက်ထားတော်မူ၏။အိုဣဒရေလာတင်သည်ငါ၏ကျွန်ဖြစ်၏။တင့်အားဖြင့်ငါဘုံသည်ထင်ရှားလိမ့်မည်ဟုငါအားမိန်တော်မူပြီးငါကလည်းအကျိုးမရှိဘဲငါလှုပ်ဆောင်ရပြီအချီးနီးတက်တက်ငါခွန်အားကုန်ရပြီသို့တော်လည်းငါအမှုသည်သာဝရဖျားရှိတော်၌ရှိ၏ ငါခံရသောအခလည်းငါ၏ဖျားသခင်လက်တော်၌ရှိသည်ဟုဆို၏ငါသည်သာရဖျားရှိတော်၌အထရေထင်ရှား၍ငါ၏ဖျားသခင်သည်ငါကိုခိုင်ခန့်စေတော်မူသည့်အကြောင်းနှင့်တကားဤဒေလအမျိုးသည်အထံတော်၌စုဝေးစေခြင်းကိုမခံတော်လဲငါသည်ယာကုပ်အမျိုးကိုအထံတော်သို့တပံဆောင်ခဲ့ရသောကျွန်ဖြစ်စေမိအကြောင်း ငါကိုအမိဝမ်းထဲမှဆ၍ဖန်ဆင်းတော်မူသောသာရဖျား မိန်တော်မူသည်ကားတင်သည်ယာကုပ်၏အမျိုးအနွယ်တို့ကိုချီးမြှောက်ခြင်းဘေးလွတ်သောဤဒေလာသားတို့ကို အရင်ကဲ့သို့ဖြစ်စေခြင်းအလုံးငှာငါအမှုကိုဆောင်ရွက်သောအမှုသည်တာမညံအမှုဖြစ်၏ထိုအမှုမကတင်သည်မြေကြီးစွန်းတိုင်အောင်ငါ၏ကယ်တင်ခြင်းကိုပြုစိန်သောငှာ တင့်ကိုတပါးမျိုးသားတို့လင်းเสียဖို့ငါခန့်ထားသည်ဟု မိန်တော်မူ၏အငယ်ခုနှစ်မှဆက်နှစ်ဤဒေလအမျိုးကို ရွေးနှုတ်တော်မူ၍ထိုအမျိုးဤတန်ရှင်းသောသာရဘုရားသည်အဘယ်သူမျှမနှစ်သက်တပြီလုံးယွန်ရှာပွဲဖြစ်၍မင်းထံ၌ကျွန်ခံရသောသူအားမိန်တော်မူသည်ကား တစ္ဆာရှိတော်မူသောသာရဖျားတင့်ကိုရွေးကောက်တော်မူသောဤဒေလာမျိုး၏တန်ရှင်သောဖျား၏ကျေးဇူးတော်ကြောင့်ရှင်မြင်တို့သည်မြင်၍ထကြလိမ့်မည်မင်းသားတို့သည်လည်းကိုးကွယ်ကြလိမ့်မည်သာရဖျားမိန်တော်မူသည်ကားနှစ်သက်ဖွယ်သောအချိန်၌တင်ဤစကားကိုငါနားထောင်ပြီးကေတင်ယာကာလ၌တင့်ကိုမဆပြီးတင့်ကိုလည်းငါစောင့်ရှောက်၍တင်သည်ပြည်တော်ကို ပြုပြင်လျက် စိတ်ညံသောအမွေခံရာအရတ်တို့ကို အမွေပေးစေမည်အကြောင်းထွက်ကြလော့ဟု ချုပ်ထားသောသူတို့အား၎င်းပေါ်လာကြလော့ဟုမှောင်မိုက်ထဲမှနေသောသူတို့အား၎င်းပြောစေမည်အကြောင်းလူမျိုးအားဗြိဉ္ဉ်တရားကို ပြုเสียဖို့တင့်ကိုခံထားမည်တို့ဖြစ်၍ထိုသူတို့သည်လန်ခီတို့အနားမှစားရ၍မြင့်သော အရရတို့၌ကျက်စားရာကို တွေ့ရကြလိမ့်မည် သူတို့သည်ရေစာကိုမငတ်မမွတ်ရအပူကိုလည်းမခံရကြနေရောင်ခြည်မထိရအကြောင်းမူကားသူတို့ကိုတနာသောသူသည်သူတို့ကိုပို့ဆောင်၍စမ်းရည်တွင်အနာသို့လမ်းပြလိမ့်မည်ငါ၏တောင်ရှိသမျှတို့ကိုတွားရလမ်းဖြစ်စေမည်ငါ၏မြေတရားများကိုလည်းငါဖို့မည်ကြည့်ရှုလောဤသူတို့သည်ဝေသောအရမှလာကြလိမ့်မည်ကြည့်ရှုလော ထိုသူတို့သည်မြောက်မျက်နှာနှင့်အနောက်မျက်နှာမှ၎င်း၊ထိုသူတို့သည်လည်းသိနိမ်ပြည်မှ၎င်း လာကြလိမ့်မည်ဟု မိန့်တော်မူ၏။13အိုမိုဃ်းကောင်းကင်တို့၊သီချင်းဆိုကြလော့။အိုမြေကြီး၊ဝမ်းမြောက်ခြင်းရှိလော့။အိုတောင်များတို့၊ရွှင်လန်းစွာသီချင်းဆိုကြလော့။အကြောင်းမူကား၊ထာဝရဘုရားသည် မိမိလူတို့ကို နှစ်သိမ့်စေတော်မူ၏ဆင်းရဲခံရသောမိမိလူတို့ကိုကယ်မတနာတော်မူ၏ဇီးုံကလည်းသာရဖျားသည်ငါကိုစွန့်ပစ်တော်မူပြီးဖျားရှင်သည်ငါကို မေ့လျော့တော်မူပြီးဟုဆိုလေတော့မိမသည်မိမိဖွာသောသားကို မတနာသည့်တိုင်အောင်မိမိနှုတ်ဆုတငယ်ကိုမေ့လျော့နိုင်သလိုအကယ်၍မေ့လျော့တော်လဲတင့်ကိုငါမမေ့လျော့ ငါသည်ကိုလက်ဝါး၌တင့်ကိုစာထိုးပြီးတင်ဤမျိုးရိုးသည်ငါရှိမှအစဉ်ရှိ၏တင်ဤသားသမီးတို့သည်အလင်းအမြန်ပြုကြလိမ့်မည်တင့်ကိုလူယူဖြစ်စည်းသောသူတို့သည်တင့်ထံမှထွက်သွားကြလိမ့်မည်အရရတို့မျှော်ကြည့်လော့ဤသူအပေါင်းတို့သည်စုဝေး၍တင့်ထံသို့လာကြ၏သာရဖျားမိန်တော်မူသည်ကငါအသက်ရှင်သည်ဖြစ်၍ သင်သည်တင့်တယ်သော အဝတ်ကိုဝတ်တကဲ့သို့ဤသူအပေါင်းတို့ကိုဝတ်လိမ့်မည်မင်္ဂလာဆောင်သူတို့သမီးပြုသည့်ဤသူတစားဆင်လိမ့်မည်သင်၌တုတ်တင်ပယ်ရှင်းသောအရာပျက်စီးသောပြည်သည်နေသူများသောကြောင့်ကျင်းကြလိမ့်မည်တင့်ကိုကိုက်စားသောသူတို့သည်လည်းဝေးကြလိမ့်မည်သင်ဤသားများဆုံးပြီးမှ တဖန်ရပြန်သောသားတို့ကနေရာမလောက်ပါ နေစရာအရက်ကိုပေးပါဟုတင့်အားတောင်းကြလေဦးမည်သင်ကလည်းဤသူတို့ကိုငါအားအဘယ်သူဖြစ်ပွားစီသည်ငါသည်သားဆုံးသောသူစိတ်ဉဏ်လျက်နေရသောသူနှင်ထုတ်ခြင်းကိုခံရသဖြင့်အဝေးသို့လေရသောသူဖြစ်၍ဤသူတို့ကိုအဘယ်သူမွေးစားသနည်းငါသည်တယောက်ထီးနေရသည်ဖြစ်၍ဤသူတို့သည်အဘယ်မှာရှိကြသနည်းဟု အောက်မေ့လိမ့်မည်အငယ်22မှ26အရှင်သာရဖျား မိန်တော်မူသည်ကားကြည့်ရှုလောငါသည်အတိုင်းတိုင်းအပြည်ပြည်၌နေသော လူမျိုးတို့အားလက်ကိုချီ၍အလံကိုထူသဖြင့်သူတို့သည်တင်ဤသားသမီးတို့ကို လက်နှင့်ပွေလျက်ပခုံးပေါ်မှထမ်းလျက်ဆောင်ခဲ့ကြလိမ့်မည်ရှင်မြင်းတို့သည်တင်ဤဗံတွေမိဖုရားတို့သည် တင့်ကိုမွေးစားသောအမိဖြစ်ကြလိမ့်မည်။တင့်ရှေ့မှာဦးညွတ်ပြပ်ဝပ်၍သင်၏ခြေ၌မြေမှုန့်ကိုရက်ကြလိမ့်မည်။ငါသည်ထာဝရဘုရားဖြစ်ကြောင်းကို၎င်း၊ငါ့ကိုမြော်လင့်သောသူတို့သည်ရှက်ကြောက်ခြင်းမရှိကြောင်းကို၎င်းသင်သိလိမ့်မည်။လုယူရာဥစ္စာကိုအားကြီးသောသူ၏လက်မှယူရမည်လော။တရားသောသူသိမ်းသွားသောလူတို့ကိုနှုတ်ရမည်လော ထာဝရဘုရားမိန်တော်မူသည်ကားအကယ်စင်စစ်အာကြီးသောသူတိမ့်သွာသော လူတို့ကိုယူရမည်ကြောက်မဲ့ဖွယ်သော သူလူယူရာဥစ္စာကိုနှုတ်ရလိမ့်မည်အကြောင်းမူကားတင်နှင့်ရန်တွေ့သောသူကိုငါသည်ရန်တွေ့၍တင်ဤသားတို့ကိုကယ်တင်မည်တင့်ကိုညှင်းဆဲသောသူတို့ကို သူတို့၏အသားနှင့်ငါကြွေးမည်ချိုသော စပြည့်ရေကိုတောက်တကဲ့သို့ သူတို့သည်မိမိအသွေးကိုဝစွာသောက်ရကြမည်။သို့ဖြစ်၍ငါထာဝရဘုရားသည်သင့်ကိုကယ်တင်သော အရှင်၊သင့်ကိုရွေးနှုတ်သောသခင်၊ယာကုပ်အမျိုး၌တန်ခိုးကြီးသောဘုရားဖြစ်ကြောင်းကိုလူအပေါင်းတို့သည်သိရကြလိမ့်မည်ဟု မိန့်တော်မူ၏။